ဒီနေ့ဆရာတော်ဘုရားကြီးအနာယူလိုတဲ့အတွက်ကြောင့်ဘုန်းကြီးကိုတရားဟောတောင်းပေးလိုက်တယ်။သုံးနာရီဒုက္ခာနီ7မိနစ်7မိနစ်ရောက်တဲ့အခါကျတော့မှဆရာကြီးကအနာယူနေတယ် So today Sharaji needs to take rest. So he <clears throat> Sharaji he asked him uh, to give Dhamma talk on his behalf just 10 minutes ahead. So now he is here to give you a talk on his behalf. ဒီနေ့ဘုန်းကြီးဟောပေးမယ်တရားကဘုဒ္ဓဟောထားတော်မူတဲ့ဩဃာတရဏသုတ်တံလို့ခေါ်တယ်။အဲဒီဩဃာတရဏသုတ်တံကိုဘုန်းကြီးအကျင့်ချုပ်ပြီးတော့ဟောပေးမယ်။ဒီဩဃာတရဏသုတ်တံမှာဘုဒ္ဓလက်ထက်တော်ကာလတုန်းကဇေရုံကျောင်းတော်မှာသရင်သုံးတော်မူတဲ့အခါမှာ နန္ဒတူမြတ်စွာဘုရားရှင်ကို လာလျှောက်တာကိုအကြောင်းပြုပြီးတော့ဟောတော်မူတဲ့သုတ္တန်ဖြစ်တဲ့အဲဒီသုတ္တန်ကိုဩဃကရဏသုတ္တန်လို့ခေါ်ပါတယ် So the discourse uh, today Sierra going to talk is the Okakarana Sutta. So Sierra we expound that Sutta in brief. In Buddha's time, during the time of the Buddha, one of the celestial being, being Deva, he came down and asked a question. So this Buddha, based on his question and the Buddha's answer. နန္ဒကမြတ်စွာဘုရားကိုလာလျှောက်တဲ့အခါမှာလာလျှောက်တဲ့နန္ဒကဗုဒ္ဓဘုံမှာမာနတွေထားပြီးတော့ လာလျှောက်တဲ့အတွက်ကြောင့်မို့နန္ဒရဲ့သဘောကိုသိလို့တဲ့အတွက်ကြောင့်မို့ဝဟိလိသဘောနဲ့ဟောထားတဲ့သုဒ္ဓဖြစ်တယ်။အဲဒီသုဒ္ဓကိုတရားနာရတဲ့အခါမှာယောဂီများမပေါ်လွင်တဲ့သဘောတရားတွေလည်းပါပါလိမ့်မယ်။သို့တော်လည်းပဲပြည်လည်အောင်ဖြည့်ရှင်းပြီးတော့ဘုရားပေါ်ပါပါမယ်။ So the Devas Salasyabiya, he came down and asked, raised the question to the Buddha uh, <coughs> with his uh, pride. So that's why the Buddha's answer uh, is, uh, the Buddha gave answer indirectly uh, as a puzzle. So the question and answer initially may not, the answer may not very clear to you. But as Yaro said, he will try his best to explain the answer given by the Buddha. ဩကပရဏသုတ်တံဆိုတာဩကဆိုတာသမုဒ္ဒရာကံလမ်းမမြင်တဲ့ကံမမြင်လမ်းမမြင်လောက်အောင်ဘလွန်တရားကျေဝန်းတဲ့သမုဒ္ဒရာကြီးကိုဥပမာပေးပြီးတော့ဟောတော်မူတဲ့သုတ်တံဖြစ်ပါတယ် တတ္တဝါတို့ရဲ့တန်တန်မှာဖြစ်နေတဲ့ကိလေသာတွေဟာအမတန်ကျေဝန်းတဲ့အတွက်ကြောင့်မို့အမတန်မြရတဲ့အတွက်ကြောင့်မို့သမုဒ္ဒရာကြီးလေးစင်းတဲ့ဥပမာထင်ဟပြီးတော့ဟောထားတဲ့သုတ္တန်တရားဖြစ်ပါလေ။ So here orga means the ocean. The So the Buddha take oceans as an example when he gave this Dhamma talk. So because the defilements all living being has in their heart is very wide and spread, compatible to four kinds of the uh, oceans. That's why the Buddha take four oceans as a example ပထမဥဆုံးနန္ဒကမေးတယ်မိကုန်းတယ်ဗုဒ္ဓကအဖြေတဲ့အဖြေအစုံကိုပထမပြပြမယ်နန္ဒကဗုဒ္ဓကိုမြတ်စွာဘုရားမြတ်စွာဘုရားရှင်ဟာဩဃလေးပြာသံတရာကြီးကိုလွန်မြောက်အောင် ဘယ်ပုံဘယ်နည်းနဲ့ကူခပြီးတော့ပေါကလေးကြာသံဃာကြီးကိုလွတ်မြောက်အောင်ကုမြောက်တော်မူပါသနဲ့ဗျာလို့ပထမဦးဆုံးနန္ဒကမေးပါတယ် So first of all the Deva celestial being he raised question to the Buddha Venerable Sir how did you swim the ocean of samsara, the sange or rebirth. How you escape from the samsara? That's the question raised by the Deva. ဩက၄ပါးဆိုတာကာမောကဘဝောကဒိဋ္ဌောကအဝိဇ္ဇောကလို့ခေါ်တဲ့ဩက၄ပါးရှိတယ်။ကာမောကဆိုတာဟာ မျက်စိကမြင်တဲ့အာယုတွေပေါ်မှာသာယာနှစ်သက်တဲ့တဏှာလောဘကိုကာမောကခေါ်တယ်။နားကကြားရတဲ့အသံပေါ်မှာသာယာနှစ်သက်တဲ့သာယာနှစ်သက်တဲ့တဏှာလောဘကိုကာမောကခေါ်တယ်။နှာခေါင်းကနိုင်ရတဲ့အခါမှာသာယာနှစ်သက်တဲ့ တဏှာလောဘကိုကာမောကခေါ်တယ်။ပဇာကရှာနဲ့ဒိဋ္ဌိစရတဲ့အခါမှာအယတာဒီပုံမှာသာယာနှင်းသက်တဲ့တဏှာလောဘကိုကာမောကခေါ်တယ်။ခန္ဓာကိုယ်နဲ့ထိတိထိတွေ့ရတဲ့ထိတွေ့ရတဲ့အာယုန်ဒီပုံမှာသာယာနှင်းသက်တတ်သောတဏှာလောဘကိုကာမောကခေါ်တယ်။အဲ့ဒါကပထမဦးဆုံးကာမောကတရား So Oga, the flat or ocean is of four kinds. The Kamoga, Bavoga, Datoga, Avijoga. The ocean of sense, sensual pleasure, or ocean of life, or ocean of the belief or view, and the ocean of the ignorance. So first of all, Seattle explained Kamoga. So Kamoga means the pleasure sensory pleasure or delight in the seeing, what you see, or delight in what you hear through your ear, delight in uh, what you taste with your tongue, and delight or pleasure in the physical touch. So enjoying these senses, uh, desire for these senses are စကာရိတ္တိခောကာမောက the ocean or the sensory pleasure ဒုတိယဘောကဘောကဆိုတာရူပဗမာဘုံအရူပဗမာဘုံတွေပေါ်မှာဇန်တရားနဲ့နှစ်သက်ဆွဲလန်းပါရပြီးတော့နေတဲ့သဘောကိုဘဝကလို့ခေါ်ပါတယ် So second organ is called pavoga. So that is uh, referred to the attachment to the celestial life, uh, the higher celestial life, rupa and uh, arupa, form life and a formless celestial life. <coughs> so you can uh, enjoy the celestial, higher celestial life called rupa and arupa through the attainment of jhana so attachment to jhana and that higher level of life is called bhavoga သတိယကဒိဋ္ဌောကဒိဋ္ဌောကဆိုတာဟာကုသကံဆိုတာမရှိဘူးကုသကိုလှုပ်ခြင်းကြောင့်လည်းပဲအကျိုးတရားမရှိဘူး အကုသိုလ်ဆိုတာမရှိဘူးအကုသိုလ်မှုကိုပြီးခင်းရောက်လဲဘာမှအပြစ်မရှိဘူးဒီလိုဆွဲလန်းတဲ့သဘောဒိဋ္ဌောက်ကခေါ်တယ်မိဘကို လုတ်ကျွေးခြင်းရောက်လဲအကျိုးမရှိဘူးဒီလိုမှမှယွင်ယွင်ယူတဲ့အယူဝါဒကိုဒိဋ္ဌောက်ကခေါ်တယ်အကျင့်ကြောအပြင်ဆိုရင်တော့ဖြင့်ကောင်းတာလုပ်ခြင်းကောင်းကောင်းတဲ့အလုပ်ကိုလုပ်ခြင်းကြောင့်လည်းပဲကောင်းကျိုးဆိုတာမရှိမဖြစ် မကောင်းတဲ့အလုပ်ကိုလုပ်ခြင်းကြောင့်လည်းပဲမကောင်းကျိုးဆိုတာမရှိမကောင်းကျိုးဆိုတာမဖြစ်ဘူးလို့အကျိုးအပြည့်ဆိုတာမရှိဘူးလို့မှားမှားယွင်းယွင်းယူတဲ့ယူဝါဒမျိုးကိုဒိဋ္ဌောကလို့ခေါ်ပါတယ် So the third one is uh, Daithoga, the ocean or the wrong view. So some people they don't believe uh, karma wholesome and unwholesome, wholesome deed and unwholesome deed. And they don't believe they are result and proof, So that's the wrong view. So there is no benefit you can gain from taking care of our own parents. So that's also wrong view. So there are many other wrong views. These wrong views are called datoga. So actually, if you do wholesome deeds, you can enjoy the benefits. Uh, if you do unwholesome, you have to suffer. So if you don't have such a right view, and uh, your view is wrong, such wrong view is called Daitoga. နောက်ဆုံးအဝိဇ္ဇောကအဝိဇ္ဇောကဆိုတာဟာအမှားကိုအမှန်ထင် အမှားကိုအမှန်ထင်ပြီးတော့နေတဲ့သဘောအမှန်ကိုအမှားထင်ပြီးတော့နေတဲ့သဘောသစ္စာ၄ပါးတရားကိုမသိအောင်ဖုံးထွန်းထားတဲ့သဘောအဲ့ဒီသဘောတရားများကိုအဝိဇ္ဇောကလို့ခေါ်ပါတယ် So the last one is avijjoga that's uh, the you uh, illusion or you delusion you mistake what's wrong for right things, uh, right things for wrong. So such a misunderstanding or illusion, delusion is called avijja. So literally, uh, the avijja means the ignorance of four, four noble truth. အခုပြောလာခဲ့တဲ့ ဩဃာ၄ပါးအကုသိုလ်တရားတွေမိမိရဲ့တဏ္ဍာမှာမိမိရဲ့စိတ်ထဲမှာခိုင်မြဲစွာဖြစ်နေတယ်ဆိုရင်ရှိနေသေးတယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာတန်တရားထက်ကလွတ်မြောက်ပြီးတော့နိဗ္ဗာန်ကိုမသွားနိုင်ဘူးတန်တရားထဲမှာသာလင်တဝဲလေလေกินလေပြီးတော့နေရတယ်ဒါကြောင့်သူ့ကို ဩဃလို့ခေါ်ရတယ်။ So <clears throat> these four kinds of the organs uh, exist in our heart or, or deep-seated in our heart. Then we cannot escape from samsara, the cycle of rebirth. We have to go throughout the samsara life after life. we cannot reach the nibbana escaping from samsara. That's why these four kinds of mental defilements are figuratively called orga, or floods, or the um, oceans. အဲ့တော့နန္ဒကမြတ်စွာဘုရားဟာဒီဩဃ၄ပါးကိုရုံမြောက်သွားအောင်ဘယ်လိုကုမြောက်ပြီးတော့ နိဗ္ဗာန်ကိုရောက်တော်မူပါသလဲလို့နန္ဒကမေးတဲ့အခါမှာမြတ်စွာဘုရားကဖြေပါတယ်အမောင်နန္ဒငါဘုရားရှင်ဟာဒီဩဃ၄ပါးလွန်မြောက်အောင်တည်ငြိမ်သောအဖြစ်မယမနာမယမနာပဲကုမြောက်တယ်တည်ငြိမ်သောအဖြစ် မရမနာဘယ်ငါကူးမြောက်တယ်ကြောင်းကြစိုက်ပြီးတော့မလှုပ်ရှားဘဲငါအဲ့ဒီဩဃလေးပါးတက်ကကုမြောက်တော်မူတယ်ဒိဗေကငါဘုရားသည်ရပြီလဲမနေဘူးလှုပ်ရှားပြီလဲမနေဘူးအဲ့ဒီတရားနှမျိုးမှ အလော့ဖြစ်သောတရားနဲ့ ငါဘုရားသည်ဩဃ၄ပါးထဲကလွန်မြောက်တော်မူ၏။ So the question raised uh, by the Deva is uh, how the Buddha swam uh, the four kinds of the oceans, organ. So the Buddha answered, the Deva, I found the four kinds of ocean uh, without movement and uh, without making or um, uh, steadily or uh, without or uh, without making effort or without making movement I found this ocean. So in brief, The Buddha said, I don't uh, motionless or I don't move. And uh, in this way, I swam the ocean. ဒီတော့ဒီတရားရဲ့သဘောကိုနားလည်အောင်ဥပမာတစ်ခုဖုတ်ပြီးတော့မြတ်စွာဘုရားဟောတယ်။သင်္ဘောစီးပြီးတော့ သမုဒ္ဒရာကြီးဖြတ်ကျော်ပြီးတော့ဘဝတဲ့အခါမှာမုန်တိုင်းကြီးတွေမိပြီးတော့စင်ဘောကြီးပြိုကွဲပျက်စီးသွားတဲ့အခါလူတွေဟာအဲ့သမုဒ္ဒရာကြီးထက်မှာမိမိလောရလောကြောင်းတစ်ဖက်ကန်းကိုကုခရတယ်ကုပြီးတော့သွားရတယ် ဝါတဲ့အခါမှာသမုဒ္ဒရာကြီးကအမတန်ကျေဝန်းတဲ့အတွက်ကြောင့်မို့တစ်ဖက်ကန်းကိုရအောင်ကုခဖို့ဆိုတာအလွန်ခရင်တယ်အဲ့ဒီထက်မှပုဂ္ဂိုလ်နှစ်မျိုးရှိတယ်တစ်မျိုးကသမုဒ္ဒရာကြီးထက်မှမကုနိုင်ပဲနဲ့မလှုပ်ရှားနိုင်ပဲနဲ့ ရေထဲမြုပ်သွားတဲ့ပိုးကတစ်မျိုးရှိတယ်နောက်တစ်မျိုးကကုခလှုပ်ရှားရင်းနဲ့သမုဒ္ဒရာပင်လေးထက်မှာမျောပါပြီးသွားတဲ့ပုဂ္ဂိုလ်ပုဂ္ဂိုလ်ကတစ်မျိုးရှိတယ်အဲ့ဒီပုဂ္ဂိုလ်နှစ်မျိုးရှိပါတယ် So for better understanding so we take the example of a taking a ship for example uh, no, Ocean liner or ship uh, is broken in the storm, in the storm, in the ocean, then many people try their best to swim to the nearest bank so that they can escape, they can survive. But uh, the ocean is uh, so wide that the people difficult to get to the bank or the ocean. But there is two kinds of the uh, people who swim to the bank or the ocean. The first kind is uh, they don't make effort to swim, uh, they don't move. The second one is uh, they swim, they make effort, but they uh, uh, they are floating in the water ထပ်ပြောရရင်အဓိပ္ပာယ်ကိုရှိတ်ဆက်ဟောမယ်တရားအဓိပ္ပာယ်ကိုနားလည်ဝင်အောင်ထပ်ပြီးတော့ပြောရမယ်ဆိုရင်လူနှစ်မျိုးမှာတယောက်ကသမုဒ္ဒရာကြီးကိုမကုခနိုင်ပဲနဲ့ရက်တည်ပြီးတော့မလှုံ့မရှားပဲနဲ့ရက်တည်ပြီးတော့နေတဲ့လူဟာ အမိုးရာကြီးအောက်ကိုမြုပ်ပြီးတော့ဝင်သွားတယ်ကုခတ်နေတဲ့လူတရားကတော့ကိုရင်ကိုရင်နဲ့ပဲလှုပ်ရှားပြီးတော့သမုဒ္ဒရာကြီးထဲမှာမျောပြီးတော့သွားတယ်။အဲ့ဒီလူနှမျိုးကိုနမူနာထပြီးတော့မြတ်စွာဘုရားဟောတယ်။ငါဘုရားကတော့ဖြေတဲ့။ရပ်ပြီးလည်းမနေဘူးတဲ့။လှုပ်ရှားပြီးကုခတ်ပြီးတော့လည်းမလုပ်ဘူးတဲ့။အဲ့ဒီနှမျိုးကအလွတ် ဘောနဲ့သမုဒ္ဒရာကြီးကိုလွန်မြောက်အောင်ငါဘုရားကုခါတော်မူတယ်။ဒါဘလို့ကုခါမယ်ဆိုတာတရားနာတဲ့ယောဂီများပဟိလိသဘောကိုစဉ်းစားဖို့လိုပါလေ။ So to explain again the first type of the person they don't make effort to swim and they that's why they sank into the ocean The second kind of passing is they make path that they flow down in the, in the ocean. But the Buddha himself, he didn't, uh, uh, he is not the one who didn't swim, or he also not the one who swimming and uh, flowing down. He is not neither, he is uh, neither one. အဲ့တော့ယောဂီများသမုဒ္ဒရာထက်မှမျိုးလဲမမျိုးအောင်မျိုးပြီးလဲမသွားအောင်ဘလို့လိုရမလဲဆိုတော့မြတ်စွာဘုရားပြေတော့ပြေတော်မူတဲ့တရားပေါ့ကံသုံးမျိုးရှိတယ်ကံတရားတတ္တဝါတွေပြုနေတဲ့ကံတရားသုံးမျိုးရှိတယ်တစ်အကုသိုလ်ကံမကောင်းတဲ့အလုပ် မကောင်းတဲ့အပြောမကောင်းတဲ့အကြံအကုသိုလ်ကံကဒီမျိုးရှိရဲ့နှစ်ကောင်းတဲ့အလုပ်ကောင်းတဲ့အပြောကောင်းတဲ့အကြံအကြံအဲ့ဒီကုသိုလ်ကံကဒီမျိုးရှိတယ်ထိုကံနှစ်မျိုးမှာအလော့ဖြစ်တဲ့အခြားကံကဒီမျိုးရှိတယ်အဲ့ဒီကံ၃ပါးကိုနားလည်ထားရမယ် So how we follow the Buddha's, the way the Buddha escaped from the ocean. So Chero explained three kinds of the karma. The first one is uh, the akusala, akusala karma, uh, akusala karma, unwholesome or evil mental and physical behavior. And then number two is uh, wholesome karma. This one is a uh, kusala, the wholesome deeds. And uh, there are also the, the second, the third one, which is uh, not, uh, cannot be said wholesome or unwholesome, the neutral kinds of the karma. ကုသိုလ်ကံမှာနှမျိုးရှိတယ် ဝတ္တကုသကံဝေဝတ္တကုသကံနှမျိုးရှိတယ်ဝတ္တကုသကံဆိုတာလူတွေဒါနာကုသိုလ်တွေကိုပြုတယ်သီလကုသိုလ်တွေကိုဆောက်ကြည့်တယ်ဘာဝနာကုသိုလ်တွေကိုပွားများတယ်အဲ့ဒီမိမိပြုတဲ့ဒါနာသီလဘာဝနာကုသိုလ်ရဲ့အကျိုးအကျိုးတရားကြောင့် ကိလေသာဘဝတွေမှာလူဘဝနံဘဝဆိုတဲ့ကောင်းတဲ့ဘဝကိုရရပါလို့ဤလို့ဒီလိုရည်ရွယ်ချက်နဲ့ပြုတဲ့ကံမျိုးကိုဝတ္တကုတုကံခေါ်တယ်။နောက်ဝိဝတ္တကုတုကံဆိုတာကမိမိပြုတဲ့ဒါနသီလဘာဝနာကုတုကံကြောင့်တန်တရာကလွတ်မြောက်တဲ့ နိဗ္ဗာန်ကိုရောက်ရပါလို့ဤလို့နိဗ္ဗာန်ကိုမျှော်မှန်း၍ပြုတဲ့ကံကိုဝိဝတ္တကုတုကံခေါ်တယ်။ဒါကြောင့်ကုတုကံမှာနှစ်မျိုးရှိတယ်။ဒါကိုကြိုတင်မှတ်သားဖို့လိုပါတယ်။ So first of all, we need to understand two kinds of wholesome deeds. As you know, the wholesome deeds are in brief, dana, sila, and bhavana. the giving charity, morality, and development of the meditation. So some people, uh, some of us perform meritorious deeds with the expectation for uh, heavenly rebirth. They want to be reborn as a rich and a wealthy human or they want to be reborn in heaven. So with a, such a Expedition of which they perform dana, sila, bhavana. So they are performance of meritorious deeds connected with the mental defilement. So that's why they are dana, sila, bhavana and called vata kusala, the kusala which leads to the sangha or rebirth. And then second kind is the vivada kusala, so we do perform dana, sila and bhavana <clears throat> with the purpose to attain the enlightenment and uh, ultimate peace or nibbana, escaping from samsara, uh, sangha or rebirth. So such a dana, sila, bhavana uh, help us to escape from samsara, uh, vata, sangha or rebirth. That's why such a meritoriety is called vivata. So we need to understand the difference between Vata Kusala and Vivata Kusala in advance. အဲ့တော့ပေါင်းပြီးတော့ပြန်ပြောရရင်ကံကသုံးမျိုးထွက်လာတယ်ခုနကပြောလာခဲ့တဲ့ခံထက်ကအကုသိုလ်ကံကတစ်မျိုးဝတ္တကုသိုလ်ကံကတစ်မျိုး ဝိဝတ္တကုသကံကနှမျိုးသုံးမျိုးထွက်လာတယ်အဲ့ဒီသုံးမျိုးထဲမှာအကုသကံကအကုသကံကိုပြုတဲ့ပုဂ္ဂိုလ်ဟာအပယ်လေးပါးကိုရုပ်စေတတ်တဲ့အတွက်ကြောင့်အကုသကံပြုတဲ့ပုဂ္ဂိုလ်ဟာအပယ်လေးပါးမှာဖြစ်ရတဲ့အတွက်ကြောင့်မို့အကုသကံပြုသူဟာသမုဒ္ဒရာထက်မှာ မြုပ်သွားတဲ့ပုဂ္ဂိုလ်နဲ့တူတယ်ဝတ္တကုသိုလ်ကံကသူပြုတဲ့ကုသိုလ်ကံကသံတရားထက်မှကျင်လည်ဖို့ရန်ရည်ရွယ်ပြီးပြုတဲ့အတွက်ကြောင့်မို့ဝတ္တကုသိုလ်ကံကြတော့ခုနလှုပ်ရှားရင်းနဲ့သမုဒ္ဒရာထဲမှာမျောပါသွားတဲ့လူနဲ့ဥပမာတူတယ်ဝိဝတ္တကုသိုလ်ကံကြတော့ခုပြောလာခဲ့တဲ့နှစ်ပါးနှစ်မျိုးသောကံထမ်းမှသူအလော့ဖြစ်ပြီးတော့တွေ့တဲ့ ဝိဝတ္တကုသိုလ်ကံဖြစ်တဲ့အတွက်ကြောင့်မို့သူကတော့ဖြင့်ဒီမြုပ်ပြီးလည်းမသွားဘူးမြော်ပြီးလည်းမသွားပဲနဲ့အလော့သဘောအနေနဲ့နိဗ္ဗာန်ကိုကူးသွားတယ်ကူကံလို့ခေါ်ရတယ်။ So to summarize there are three kinds of karma The number one is the akusala karma and wholesome deeds And the second one is uh, Vata Kusala, the wholesome deed uh, associated with the desire for samsara. And uh, the last one is uh, Vivata Kusala, the wholesome deed which, uh, which is done, done with the purpose to escape from samsara. So altogether, three kinds of karma uh, we need to learn and then some people they do akusala. And naturally akusala leads them to the lower rebirth. So their their life is get down and down. It's, uh, it can be compared to sinking into the ocean. That's why doing performing agusala and wholesome evil deeds can be compared to sinking in the ocean or uh, without uh, swimming, swimming, you just sank into the ocean. So number two is the uh, water kusala, wholesome kusala, but connected with the expectation for uh, sensory pleasure. So this kusala you done better you expect the higher rebirth, such as heavenly rebirth. So you cannot escape samsara. You will go around and around through the cycle or rebirth. So you are not sunk into the ocean, but uh, uh, floating and uh, flowing downstream. And then the third and the last one is uh, Vivada Kusala which is uh, the meritorious deeds done with the, done with the purpose to escape samsara. So this type of meritorious deed is, uh, can lead you to the, freedom from samsara. So this can be compared uh, with the, the way the Buddha escaped from samsara. He not swim, uh, but uh, he escaped from samsara. စိတ်တစ်ခုဖြစ်ရင်ကံတစ်ခုဖြစ်တယ်ကံတစ်ခုဖြစ်ရင်ဘဝတစ်ခုကိုအကျိုးပေးတယ်ဒီတော့မိမိပြုတဲ့ကုသိုလ်ကောင်းမှုတွေမှာဘဝချမ်းသာရေးကိုရှေ့ရှုပြီးတော့ကုသိုလ်တွေပြုမယ်ဆိုရင်ဘဝချမ်းသာကိုတောင်းတပြီးပြုတဲ့ကုသိုလ်ပြုစေခဏမှာစိတ်တစ်ခုဖြစ်ရင် ကံတစ်ခုဖြစ်တယ်ကံတစ်ခုဖြစ်ရင်ဘဝတစ်ခုကိုအကျိုးပေးတယ်ဒါကြောင့်ဝတ္တကုသိုလ်ကံဟာဘဝကိုဖြစ်စေတတ်တဲ့ကုသိုလ်ကံမျိုးဖြစ်တဲ့အတွက်ကြောင့်ကုသိုလ်ပြုတဲ့ပုဂ္ဂိုလ်ဟာဒီလိုကံမျိုးကိုမပြုရဘူးလို့ဆရာတော်ဘုရားကတတ်မြင်တော်မူတယ် So basically one uh, unit of mind can constitute one unit of karma. And uh, one unit of karma can result in one rebirth. That's the law of the karma. So if we perform meritorious deeds with the purpose to enjoy life, sensual pleasure, and the celestial life, heaven, life, heavenly rebirth. So in this case, there is the mind, mental state, accompanied by the craving, which which is uh, uh, constitute one karma. That karma uh, bring about the new life. So one unit of mind is uh, one karma, one karma bring about the one life. So in this way, we have to go round and around throughout the samsara sangha or rebirth. So that's why so uh, it's not recommendable to to perform such a vata nisita kusala. ဒါကြောင့် တန်တရားကလွန်မြောက်တဲ့ကုသိုလ်ဝိဝတ္တကုသိုလ်ကံဆိုတာအခုယောဂီများသတိပဋ္ဌာန်တရားအထုံနေတဲ့ကံအပါအဝင်မိမိပြုတဲ့နိဗ္ဗာန်ကိုရည်မှန်း၍ပြုတဲ့ဒါနသီလဘောနာကုသိုလ်ရောအခုယောဂီများသတိပဋ္ဌာန်ဘောနာတရားရှုမှန်းနေတဲ့ကုသိုလ်ပါအဲ့ဒီကုသိုလ်တွေကဝိဝတ္တကုသိုလ်တန်တရားကလွန်မြောက်တဲ့ကုသိုလ်နိဗ္ဗာန်ကိုရောက်တဲ့ကုသိုလ်လို့ဆိုပါတယ် So Vivita Vikusala, that means the meritorious deeds uh, which uh, help us to escape samsara, uh, include the practice of Satipatthana meditation uh, with the purpose to attain the ultimate peace of Nibbana. And also there are some other kinds of meritorious deeds like dana, sila, the given and um, morality, moral precepts. If we perform such a meritorious deeds uh, with the intention to escape from samsara, to experience ultimate peace of nirvana, then such kusala is called vivata kusala, which can help us to escape from samsara, the round of rebirth. ခုယောဂီများတရားရှုမှတ်တဲ့ ဖောင်းတယ်ပိန်တယ်လို့မှတ်တယ်အဲ့ဒီဖောင်းပိန်ခေါ်တဲ့အာယုံပေါ်မှာစိတ်ဆိုင်ပြီးတော့ကြားနေတဲ့အခါမှာလောဘဆိုတာလဲပေါ်မလာဘူးဒေါသဆိုတာလဲပေါ်မလာဘူးမောဟဆိုတာလဲပေါ်မလာဘူးဘဝကိုသာယာတတ်တဲ့ကိလေသာလည်း ပေါ်ပြီးတော့မလာဘူးအဲ့ဒီဖောင်းပေအာယုံပေါ်မှာသာလင်စိတ်ကဆုဆိုင်ပြီးတော့ကြာနေတဲ့အခါမှာတတိပဋ္ဌာန်ဘာဝနာ ကုသိုလ်တွေဖြစ်နေတယ်အဲ့ဒီတတိပဋ္ဌာန်ဘာဝနာ ကုသိုလ်ပြီးပင်လျင်ဘဝကိုလွတ်မြောက်စေတဲ့အကုသိုလ်လို့ဆိုရတယ်ဆိုနောက် you are practice in Satipatthana meditation, observing the rising, falling of the abdomen. You focus your mind on the rising, falling of the abdomen. The moment your mind is focused on the rising, falling, uh, without any mental defilement, without any uh, mental defilement interval, uh, such as uh, dosa, moha, so if your mind is fully focused on the object, there is no room for such a mental defilement, uh, craving or aversion or delusion. And also there is no way for uh, the desire for the life or attachment to life to take place. That's why the moment you focus your mind on the meritorious, or I mean the meditative object, that is the rising falling or the abdomen, so you are developing the mindfulness, that's a meritorious deed called kusala. So this kusala is uh, help you to escape samsara. ခုဖောင်းပိတ်ရှုမှတ်နေတဲ့ယောဂီတူဟာ ဟောင်းရဲ့အစမှဟောင်းရဲ့အဆုံးတန်အောင်တရွေ့ရွေ့တရွေ့ရွေ့ဖောင်းပြီးတော့တက်သွားပြီအကုန်ဆုံးသွားတယ်ဖောင်းအစမှဖောင်းဆုံးတန်အောင်တရွေ့ရွေ့တရွေ့ဖောင်းပြီးတော့တက်သွားတယ်အကုန်ဆုံးသွားတယ်ပိန်အစမှပိန်ဆုံးတန်အောင်တရွေ့တရွေ့ပိန်ပြီးတော့ဆင်းသွားတယ်မှတ်နေတယ်အဲဖောင်းရဲ့အစဖောင်းအဆုံးပိန်အစပိန်အဆုံးအစမပြတ်ရှုမှတ်နေတဲ့ယောဂီရဲ့စိတ်မှာ ဘာကိလေသာတွေရှိသလဲလို့ယောဂီစဉ်းစားကြည့်ပေါ့ကိလေသာရှိသလားကိလေသာမရှိဘူးလားစဉ်းစားကြည့်ပေါ့ကိလေသာမရှိဘူးဆိုရင်ဒီပုဂ္ဂိုလ်ဟာနိဗ္ဗာန်ကိုအာရုံပြုတဲ့ကုသိုလ်အစစ်ဖြစ်တယ်ဒါကြောင့်ဝိဝတ္တကုသိုလ်ဆိုတာတတိပဋ္ဌာန်ဘာဝနာကုသိုလ်ဆိုတာဟာဝိဝတ္တကုသိုလ်အစစ်ဖြစ်တယ်လို့မြတ်စွာဘုရားဟောတော်မူတယ် So when we observing rising hand falling on the abdomen, we have to follow the rising, for example, from the beginning to the end. Falling also, we have to follow from the beginning to the end. So if we are practicing that way, then there will be no room for mental defilements. Our mind is uh, completely pure. There is uh, no mental defilements. coming in, coming into our heart. So in this way, we can develop Satipatthana meditation, Satipatthana practice. That's uh, Vivita Kusala, which can help us to escape samsara. ။ဈဉ္ဉံလျှောက်မှန်းတဲ့အခါမှာလည်းပဲညာလှမ်းတယ်၊ဘယ်လှမ်းတယ်ခြေတော်လေးရဲ့ လှုပ်ရှားနေတဲ့သဘောပေါ်မှာစိတ်ကလေးစုဆိုင်ပြီးတော့ကြားနေတဲ့အခါပြောရတယ်ချရတယ်လို့ရှုမှတ်တဲ့အခါမှာပြောချတဲ့ခြေတော်လေးရဲ့လှုပ်ရှားနေတဲ့အပေါ်မှာစိတ်စုဆိုင်ပြီးတော့ကြားနေတဲ့အခါဖြစ်နေတဲ့အခါကြွားတယ်လှမ်းတယ်ခြားတယ်လို့မှတ်တဲ့အခါမှာလည်းပဲခြေတော်လေးရဲ့လှုပ်ရှားပေါ်ပေါ်လှုပ်ရှားနေတဲ့အပေါ်မှာ စိတ်ဆုဆိုင်ပြီးတော့ကြာနေတဲ့အခါအဲ့ဒီခါမျိုးမှာယောဂီရဲ့စိတ်ထဲမှာဘလို့အကုသိုလ်တွေဖြစ်နိုင်မလဲစဉ်းစားကြည့်ပေါ့အကုသိုလ်တွေမဖြစ်နိုင်တော့ဘူးဒီအာယုံပေါ်မှာဆုဆိုင်ပြီးဈဉ္ညာလမ်းလျှောက်တဲ့အခါမှာအာယုံပေါ်မှာဆုဆိုင်ပြီးတော့ကြာနေတဲ့ပုဂ္ဂိုလ်ရဲ့သဏ္ဍာန်မှာအကုသိုလ်တရားဆိုမဖြစ်နိုင်ဘူးဝိပဿနာကုသိုလ်ပဲဖြစ်နေတယ်ဖြစ်နေတယ်အဲ့ဒါကြောင့်မို့အဲ့ဒီဈဉ္ညာလျှောက်ပြီးမှတ်တဲ့အခါမှာလည်းပဲ စုဆိုင်ပြီးတော့ကြားနေတဲ့ဝိပဿနာသတိပဋ္ဌာန်ကုသိုလ်ဟာဝိဝတ္တကုသိုလ်အစစ်ဖြစ်တဲ့အတွက်ကြောင့်မို့ဒီကုသိုလ်ဟာနိဗ္ဗာန်ကိုသွားနေတဲ့ကုသိုလ်လို့ဆိုရတယ်။ So when we are walking that we know the right left right left so we focus our mind on the movement of the foot that when we <clears throat> know the lifting, dropping, we focus our mind the, on the movement of the foot from the beginning to the end with the full attention. <clears throat> At that moment, our mind is fully focused on the meditated object, so it leaves no room for the uh, evil thoughts, evil uh, mental defilements. So we purely arouse, develop uh, vipassana meritorious continuously. So such a meritorious is called vivada, kusala, the kusala which can help us to escape from the sangha or rebirth, which can lead us to the ultimate peace or nirvana. လူရင်းမှာကတော့ဖြစ် တတိပဋ္ဌာန်ဝိပဿနာတရားရှုမှန်းနေတဲ့ယောဂီများမှာထိုင်ပြီးမှန်တဲ့အခါမှာပဲဖြစ်ဖြစ်ဈဉ္ကြံလျှောက်ပြီးမှန်းနေတဲ့အခါမှာပဲဖြစ်ဖြစ်မိသည့်အခါမျိုးမှမဆိုမိသည့်အာယုံမျိုးမှမဆိုပေါ်နေတဲ့အာယုံပေါ်မှာစူးစိုက်ပြီးတော့ရှုမှတ်ကောင်းနေတဲ့ရှုလို့မှန်းလို့ကောင်းနေတဲ့အချိန်မှာစိတ်လည်းအပြင်ကိုမထွက်ဘူးဘာမှလည်းမစင်စားဘူး ကိလေသာအဆောင်ရှယ်လဲပဲဘာမှမဖြစ်ဘူးအဲ့ဒီချိန်ခါမှာယုတ်ရဲ့စိတ်လေးကအင်မတန်မှဆင်ကျင်နေတယ်အင်မတန်ဆင်ကျင်နေတဲ့အဲ့ဒီကုတုဟာဝိဝတ္တကုတုအစစ်ပဲဒါဟာနိဗ္ဗာန်ကိုရောက်စီတဲ့ကုတုအစစ်ပဲလို့မှတ်ထားရတယ် So in brief when the meditator whether he is uh, sitting or standing or walking uh, whatever position he or she is in. So yogi is supposed to observe any objects occurring to you from moment to moment. So if you can do so, so your mind is fully focused on the object <laughs> and no wandering thought, no mental defilements coming in. So the mind is uh, completely pure at that moment. So that's a real mental purification, real vipassana at that moment taking place. So that's called viveda kusala. ဒါကြောင့်သံသရာလို့ခေါ်တဲ့သမုဒ္ဒရာကြီးနဲ့တူတဲ့အမတန်ကျင်ဝန်းတဲ့ဒီသံသရာကြီးကိုလွန်မြောက်သွားအောင်ကူးမယ်ကုခါမယ်ဆိုရင် ဒီတတိပဋ္ဌာန်ဝိပဿနာဘာဝနာကုသမှတပါအခြားကုသဆိုတာလုံးဝမရှိဘူးဒါကြောင့်မြတ်စွာဘုရားရှင်ဟာတတိပဋ္ဌာန်ဘာဝနာကုကုဒီဟုသောဝေဝတကုကုနဲ့သူစံတရားတစ်ဖက်ကန်းကို ကုမြတ်တော်မူပုံကိုမြတ်စွာဘုရားကဒီသုတ္တမှာဟောတော်မူပါလေဆိုတဲ့ if you want to swim to the to the other bank of the samsara, the cycle or river. So satipatthana practice is uh, the surest way, the certain way. So that's why the Buddha uh, expounded in this suttas how to practice vipassana meditation. ဒါတော့အကျဉ်းချုပ်ပြီးတော့ပြန်ပြောရမှာဆိုရင် ရက်တည်ပြီးနေတဲ့ကံဆိုတာက အကုသကံကိုဆိုတယ်အကုသကံပြုတဲ့ပုဂ္ဂိုလ်ဟာမြုပ်သွားတယ်ရနေရင်မြုပ်သွားတယ်ရနေတယ်ဆိုတာကအကုသကံကိုပြုတာကိုဆိုတယ်မြုပ်သွားတယ်ဆိုတာကအပလီဘောက်ရုပ်တာကိုဆိုတယ်လှုပ်ရှားနေတဲ့ပုဂ္ဂိုလ်ကမျောသွားတယ်ဆိုတာလှုပ်ရှားနေတဲ့ကံဆိုတာကဝတ္တကုသကံကိုခေါ်တယ် မျောသွားတယ်ဆိုတာကတန်တရားထဲမှာဘဝထပ်တလဲလဲဖြစ်ရတော့ဘူးဆိုတယ်ရနေတာလည်းမဟုတ်လှုပ်ရှားနေတာလည်းမဟုတ်ပဲနဲ့ကူးသွားတယ်ဆိုတာကဝိပဿနာတတိပဋ္ဌာန်ဝိပဿနာဘောနာကုကုခေါ်တယ်အဲ့ဒီကံ၃မျိုးကိုခွဲခြားပြီးတော့နားလည်ဖို့ပါပဲ So in brief uh, the uh, without moving in the ocean That means the doing akusala, failure to perform kusala, doing kusala, agusala and wholesome deed. So motionless in the ocean, that means that refers to akusala and wholesome deed. And then also you sank into the ocean, that means you get down and you are reborn in the woeful life, uh, lower life. And uh, second kind is uh, uh, trying, trying to swim, uh, to make motion in the ocean. That means you are doing Vata Kusala. Uh, and then, as a result, you uh, flowing down uh, downstream. That means you are going around and around Sangayang River. So the best way is uh, not staying motionless or not swimming, swimming in the ocean. That refers to the Satipatthana practice. So by practicing Satipatthana, you won't uh, commit evil deeds or you won't do meritorious deeds with the purpose to enjoy the samsara. နောက်ဆုံးဗုဒ္ဓကတန်တရားတစ်ဖက်ကန်းဆိုတဲ့နိဗ္ဗာန်ကိုအလိုရှိကြတဲ့အမျိုးကောင်းသားအမျိုးကောင်းသမီးတွေအထုမှကြားချက်တရားသုံးခွန်းဟောထားပါတယ်။အဲ့တရားကသဗ္ဗဒါသီလသမ္ပန်သော ပညာဝံသုတမာဟိလောအာရတဝိရိယောပဟိတတောဩကံပရတိဒုက္ကရံဒိဗ္ဗကသဗ္ဗတသီလသံပံသောနိဗ္ဗာန်ကိုလူရှိကြတဲ့ပုဂ္ဂိုလ်မှန်သမျှယောဂီများသည်မိမိတို့စိတ်သုံးရတဲ့ကိုကြည်သီလတရားအမြဲတမ်းစင်ကြယ်အောင်စောင့်ထရမယ်သီလစည်းစုံနေရမယ် နံပါတ်2ကပညာဝါသုတမာဟိတောသမာဓိကိုအခြေခံ၍ဖြစ်ပေါ်လာတဲ့လင်မြန်ထက်မြက်တဲ့ဝိပဿနာပညာကိုမှအမြဲတမ်းရှိနေရမယ်တတိယချက်ကအာရတဝိရိယပဟိတတောအဆက်မပြတ်အထုတ်တဲ့လုံလဝိရိယအမြဲရှိနေရမယ် အဲ့ဒီသီလတည်ဆုံးမှုရဲ့ဝိပဿနာဉာဏ်သွက်လက်လင်မြန်ပြီးတော့ဖြစ်နေတာရဲ့အထုံမှုဝိရိယရဲ့အဲ့ဒီတရားသုံးပါးကိုမှအမှန်တကယ်ပြည့်စုံနိုင်မယ်ဆိုရင်သံတရားတစ်ဖက်ကနိဗ္ဗာန်ကိုမြည်သူမဆိုးရောက်နိုင်တယ်အဲ့ဒီတရားသုံးပါးကိုမှပြည့်စုံအထုဖို့လိုပါတယ်လို့ဘုရားပြန်ကြားတော်မူတာ So in conclusion the Buddha said in order to escape the, in order to swim to the other bank of the sansaric ocean, there is three uh, factors uh, we must cultivate. First of all, the morality. We have to purify our mental and physical behavior through the morality sila. <clears throat> and then we have to develop vipassana insight based on the concentration. And then number three is uh, we have to make constant or like continuous effort to escape samsara by practicing sila, samadhi, and panya. So if we can fulfill these three factors, and uh, we will be bound to escape from samsara ဒါကြောင့်ခုဗုဒ္ဓညွှန်ကြားတော်မူတဲ့ဩဃတရဏသုတ်တံတရားကိုခုနာကြရတဲ့အခါမှာသံတရားတစ်ဖက်ကနိဗ္ဗာန်ကိုလူလိုက်ကြတဲ့ယောဂီအလုံးတို့ဟာဗုဒ္ဓညွှန်ကြားထားတဲ့ဩဃတရဏသုတ်တံထက်ကပါတဲ့တရားအတိုင်းကျင့်ကြံပွားများအထောက်အကူကြသဖြင့်မိမိတို့လူလာတဲ့ မညံဘုံညာနိဗ္ဗာန်တရားတော်များကိုလင်းမြန်စွာဆက်ရောက်၍မြတ်မောပြုနိုင်ကြပါစေလို့ဆန္ဒပြုရင်းတရားဆုံးတာလိုက်ပါတယ် So finally Sierra make wish may you be able to follow the Buddha instruction given in, in, in this Sutta Okatarana Sutta and then also may you be able to escape from the ocean or the samsara that's all for today sadhu sadhu, sadhu.